ကိုလောသဲဩဝါဒစာခန်းကြီး၄အငယ်၁မှ6သခင်တို့တင်တို့၏သခင်သည် ကောင်းကင်ဘုံ၌ရှိတော်မူသည်ကိုတိမှတ်၍ဖြောင့်မတ်ခြင်းတရားမျှခြင်းတရားနှင့်ညီကိုကျွန်တို့ကို ပြုကြလော့ဆုတောင်းပတနာပြုခြင်းအမှုကို အမြဲပြု၍ယေရှုတော်ကိုချီးမွမ်းလျက်စောင့်ရှောက်ကြလော့ငါသည်ခရစ်တော်၏နည်းနည်းသော အရာကြောင့်အချီးနှောင်ခံရသည်ဖြစ်၍ထိုနည်းနည်းသောအရာကို ဟောပြောခြင်းငှါဘုရားသခင်သည်တရားဟောရာတံခါးကိုငါတို့အားဖွင့်တော်မူမည်အကြောင်းကို၎င်း၊ထိုနက်နဲသောအရာကိုဟောပြောအပ်သည်နှင့်အညီငါဘော်ပြမည်အကြောင်းကို၎င်း၊ငါတို့အဘို့လည်းဆုတောင်းကြလော့။ပြင်ပလူတို့၏မျက်နှာကိုထောက်လျက်၊ပညာနှင့်ကျင့်ဆောင်၍ကာလအချိန်ကိုရွေးနှုတ်ကြလော့။လူအသီးအသီးတို့အားအဘယ်သို့ ပြန်ပြောရမည်ကို သိနိုင်မည်အကြောင်း သင်တို့စကားသည်ဆားအားဖြင့်ငန်သောအရသာနှင့်ပြည့်စုံလျက်အစဉ်မပြတ်တင့်တယ်လျောက်ပတ်ပါစေ။အငယ်9မှ9သခင်ဖျား၌တစ္ဆာရှိသောဆရာငါတို့ကြုံချင်းဒီဟုသောငါချစ်သောညီတုခိတ်သည်ငါ၏အကြောင်းအရာရှိသမျှကိုသင်တို့အားဖော်ပြလိမ့်မည်။သူသည်သင်တို့၏အကြောင်းအရာများကိုသိ၍သင်တို့စိတ်နှလုံးကို တက်တာစေခြင်းငှာထိုသူကို၎င်းသင်တို့အထက်ကဖြစ်၍တစ္ဆာရှိသောငါချစ်သောညီဩနေသိန်ကို၎င်းသင်တို့စီတို့ငါစေလွတ်၏သူတို့သည်ဤမြို့၌ဖြစ်သည်မျှသော အကြောင်းအရာကိုသင်တို့အားဖော်ပြကြလိမ့်မည်အငယ်30မှ35ငါနှင့်တူအချင်းခံရသောသူအရိတခုဘာနာပဤတူမာကုယုတ်တုဟုခေါ်သော ယေရှုတို့သည်တင်တို့ကိုနှုတ်ဆက်ကြ၏မာကုအတွက်တင်တို့ကိုငါမှားလိုက်ခဲ့ပြီသူသည်တင်တို့စီတို့ရောက်လာလျင် လက်ခံကြလော့ရေပြားလီးခြင်းကိုခံသောသူတို့တွင်ဤသူတို့သာဘုရားသခင်၏နိုင်ငံတော်အဖို့ငါနှင့်အတူ အမှုဆောင်သောသူဖြစ်၍ငါစိတ်ကိုတက်တာစေကြ၏တင်တို့အထက်ကဖြစ်သောခရစ်တော်၏ကျွန်ဧပဖြတ်သည်တင်တို့ကိုနှုတ်ဆက်၏တင်တို့သည်စုံလင်လျက် ဘုရားသခင်၏အလိုတော်ကိုအကုန်အစင်လေ့ကျက်လျက်တည်ကြည်မည်အကြောင်းသူသည်သင်တို့အဖို့ကာလအစဉ်ကြိုးစား၍ဆုတောင်းတတ်၏သင်တို့မှဆ၍လောဒီကိမြို့နှင့်ဟေရပိုလိမြို့၌ရှိသော သူတို့အဖို့သူသည်အလွန်စေတနာစိတ်အားကြီးသည်ဟုငါသည်သူ၏တက်သည်ဖြစ်၏ငါချစ်သော စေသမားလူကာနှင့်ဒေမသည်တင်တို့ကိုနှုတ်ဆက်ကြ၏ လောဒိကိမြို့၌ရှိသောညီကိုတို့ကို၎င်း၊နှုံဖမှဆ၍သူ၏အိမ်၌ရှိသောအသင်းတော်ကို၎င်းနှုတ်ဆက်ကြလော့။အငယ်16မှ18ဤစာကိုတင်တို့သည်ဖတ်ပြီးမှ လောဒိကိမြို့အသင်းတော်ကိုဖတ်စီကြလော့။ထိုမြို့မှရသော စာကိုလည်းတင်တို့ဖတ်ကြလော့။အာခိပုကိုလည်းတင်သည်သခင်ဖျား၏လက်တော်မှ ခံရပြီးသောဓမ္မဆရာ၏အမှုရာကို ပြည့်စုံခြင်းငှာတတိပြုပါဟုပြောကြလော့ငါပေါလုသည်တင်တို့အားနှုတ်ဆက်သောအချက်ကို ကိုလက်ဖြင့်ရေးထား၏ငါခံရသောချီနှောင်ခြင်းကို အောက်မေ့ကြလော့တင်တို့၌ကျေးဇူးတော်ရှိစေတည်းအာမင်ကောလောသဲဩဝါဒစာပြီး၏